1359ခုနှစ်ဝါကောင်းလဆန်း14ရက်1995ခုနှစ်ဩဂုတ်လ9ရက်နေ့ပြန်ကြတော့လာပြီနေတဲ့ဝါကောင်းလာပြီနေ ရင်ကအိန္ဒြေ၅ပါးအကြောင်းပြောခဲ့တယ်လို့အောက်မိပါတယ်တတ္တာဝိရိယတတိသမာဓိပညာအိန္ဒြေ၅ပါးတတ္တာဆိုတာယုံကြည်မှုဝိရိယဆိုတာကြိုးစားအထောက်မှု တတိဆိုတာရှုမှတ်မှုတတိယနေမှုအမှတ်ရနေတာလဲတတိတတိယနေတာလဲတတိအဲ့ဒါကိုပဲအောင်းမေ့တယ်လို့လဲသုံးတယ်ဖြစ်သမျှကိုဖြစ်သမျှကိုမလွတ်ရအောင်မပြတ် တတိကတ်ထားတာလဲတတိစောင့်ကြည့်တယ်လို့ခေါ်တော့ဗောနောက်စိတ်စူးစိုက်တည်ငြိမ်မှုတမာတိတမာတိဆိုတာအာယုံတစ်ခုထဲမှာစိတ်စိုက်ပြီးတည်ငြိမ်နေတာစိုက်ပြီးတည်နေတာအဲ့ဒါတမာတိ ိုအာယုံဒီအာယုံပြန့်လွင့်ပြေးသွားခြင်းမရှိဘဲနဲ့အာယုံတစ်ခုတည်းမှာပဲစိတ်တီးနေတာကိုတမာတိရှေးကတော့တီးကြီးတယ်လို့သုံးတယ်တီးကြီးတယ်လို့အခုခေတ်သုံးတဲ့အခါကျတော့အတိဘယ်ကတီးငြိမ်တယ်ဆိုတော့ အတိဘယ်တဲ့တည်ကြည်တယ်ဆိုတာတိခါသမารိရှိတယ်ဆိုတဲ့အတိဘယ်အဲ့ဒီပဲပို့ပြီးတော့အာသက်အာသန်နေဒါကြောင့်တည်ငြိမ်တယ်လို့ပဲဘုန်းကြီးတို့တော့သုံးလိုက်ပါတယ်တည်ငြိမ်တာသမာဓိစုစည်းစုဆိုင်တည်ငြိမ်နေတာဟာသမာဓိအာယုံခိုးအာယုံဒီအာယုံ စိတ်ပြတ်မသွားပဲနဲ့ဒါအာယုံထဲမှာပဲစွစွစီစီဖြစ်နေတာအဲဒီစွစွစီစီဖြစ်တဲ့အာယုံပေါ်မှာပဲစူးစိုက်အဲ့ဒီအချိန်မှာစိတ်ကတည်ငြိမ်လာတယ်ဒါကြောင့်အာယုံတစ်ခုထဲမှာစိတ်စုစည်းစူးစိုက်တည်ငြိမ်နေတာကိုတမာတိလို့ခေါ်တာပညာ ထိုတွင်သိခြင်းဟိုတကားဟိုယောဂီကနေခြင်းတလို့နေနေတာသူမြတ်မကြည့်နဲ့တကားကိုပြောနေတာအဲတရားအာယုံစိုက်ယူသည်သည်ဒီလို့ဥမ္မာမပေါ့နဲကိုယောဂဝေဒနာလျှောက်ခွင့်ပြုထားရင်တော်တယ်လို့နေလို့ပဲဖြစ်ပါမလား ပညာဆိုတာထိုးတွင်းသိခြင်းသူစကလုံးရတော့ပညာပဆိုတာအမျိုးမျိုးဖုံဖုံညာဆိုတာသိတယ်ပညာအမျိုးမျိုးဖုံဖုံသိတယ်ဒါပေမဲ့တကယ်ဒီနေရာမှာတကယ်အတိပ္ပယ်ကတော့ထိုးတွင်းပြီးနဲ့နဲ့နဲ့နဲ့သိတာပညာ အဲ့ဒီပညာကနှမျိုးရှိတယ်ဝိပဿနာပညာမက်ဖို့ပညာတရားနဲ့ပတ်သက်လို့ပေါ့တခြားနေရာမှာပညာတွေကအတိတ်ပဲအမျိုးမျိုးပေါ့ဒီမှာတော့ဝိပဿနာပညာနဲ့မက်ဖို့ပညာလို့မျိုးခွဲရ ဝိပဿနာပညာကအဘိဓမ္မာနိအရာဆိုရင်လောကီပညာအဘိဓမ္မာသဘောအရာဝိပဿနာပညာကလောကီပညာမေဖို့ပညာကလောကုတ္တရာပညာဝိပဿနာပညာကထိုးတွင်းသိတာဘာကိုသိတာလဲဆိုတော့ ယုံနဲ့နံရဲ့သဘာဝအမှန်ကို ထိုးထွင်းသိတယ်အဲလိုထိုးထွင်းသိရမှာလည်းပဲနှမျိုးသဘာဝလက္ခဏာကို ထိုးထွင်းသိတယ်တာမင်ညာလက္ခဏာကိုထိုးထွင်းသိတယ်ယုံနံတို့ရဲ့သဘာဝလက္ခဏာကိုထိုးထွင်းသိတယ်ဒါလည်းဝိပဿနာပညာပဲယုံနံတို့ရဲ့ တာမညာလက္ခဏာကိုထိုးထွင်းသိတယ်ဒါလည်းဝိပဿနာပညာပဲသဘာဝလက္ခဏာဆိုတာတော့ရုပ်သီးသီးနာမ်သီးသီးမှရှိတဲ့သီးသန့်ကိုယ်ပိုင်သဘောကိုသဘာဝလက္ခဏာခေါ်တယ်ဒါကတော့နည်းနည်းလေးခြေခြေပြန့်ပြန့်ပြောမှပိုသဘောပေါက်တယ်။တာမင်ညလက္ခဏာဆိုတာက ရုပ်အာလုံးနာအာလုံးနဲ့သက်ဆိုင်တဲ့သဘောကိုတာမညလက္ခဏာခေါ်တယ်အဲ့ဒီရုပ်အာလုံးနာအာလုံးနဲ့သက်ဆိုင်တဲ့သဘောကဘာလဲဆိုတော့အနိစ္စဒုက္ခအနတ္တအနိစ္စဖြစ်ဖြစ်ပြီးပြည့်ပြည့်သွားလို့မတည်မြဲတဲ့သဘောဒုက္ခဖြစ်ပြမပြ အနှိမ့်ဆက်ခံနေရတဲ့သဘောအနတ္တအသက်ဝိညာဉ်ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောယုံနာနှစ်ပါးဟာအသက်လည်းမဟုတ်ဘူးယုံနာနှစ်ပါးဟာဝိညာဉ်လည်းမဟုတ်ဘူးယုံနာနှစ်ပါးဟာပုဂ္ဂိုလ်လည်းမဟုတ်ဘူးတ attva လည်းမဟုတ်ဘူးယုံနာနှစ်ပါးဟာအတ္တလည်းမဟုတ်ဘူးဒါကြောင့်အနတ္တ အတ္တဝိညာဉ်ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောအဲ့ဒါကလည်းပဲရုပ်တိုင်းနာမ်တိုင်းမှာရှိတယ်အဲ့ဒီအနိစ္စဒုက္ခအနတ္တသဘောသုံးမျိုးဟာရုပ်တိုင်းနာမ်တိုင်းနဲ့သက်ဆိုင်တဲ့အတွက်သာမညလက္ခဏာသူလည်းယုံနံတို့ရဲ့သဘာဝအမှန်ပဲသဘာဝလက္ခဏာလည်းယုံနံတို့ရဲ့သဘာဝအမှန်ပဲ အဲ့ဒီယုံနာတို့မှာရှိတဲ့အဲ့ဒီသဘာဝလက္ခဏာပါမညာလက္ခဏာနှမျိုးကို ထိုးတွင်းသိတာကိုဝိပဿနာပညာလို့ခေါ်တာအရိယသစ္စာ၄ပါးထိုးတွင်းသိတာကတော့မေဖို့ပညာ အရိယသစ္စာ၄ပါးကိုထိုးထွင်းသိတာမဲ့ဖို့ပညာအာယသစ္စာမှာလည်းပဲတာမန်လောကီသစ္စာတစ်မျိုးအရိယသစ္စာတစ်မျိုးအရိယသစ္စာဆိုတာလောကုတ္တရသစ္စာလောကုတ္တရသစ္စာဆိုတာလောကုတ္တရာဉာဏ်နဲ့ထိုးထွင်းသိရတာမို့လောကုတ္တရာသစ္စာလို့ပြောတာ အဲ့ဒါကိုအရိယသစ္စာခေါ်တယ်ဝိပဿနာရှုစဲမှလည်းပဲသစ္စာ၄ပါးကိုထိုးထွင်းပြီးသိရတာပဲအဲ့ဒီသိတဲ့သစ္စာ၄ပါးကတော့ဝိပဿနာဉာဏ်ဆိုတဲ့လောကီဉာဏ်နဲ့ထိုးထွင်းသိရတာဖြစ်တဲ့အတွက်သူကိုတော့အရိယသစ္စာလို့မခေါ်ဘူးလောကီသစ္စာလို့ပဲခေါ်လိုက်တယ် ဒါပေမဲ့တစ္ဆာအနေနဲ့ကတော့မကွဲပြားပါဘူးဝိပဿနာဉာဏ်နဲ့ထိုးထွင်းသိတဲ့တစ္ဆာလဲဒုက္ခသမုဒယနိရောဓမက္ခပဲမေဖို့ပညာနဲ့ထိုးထွင်းသိတဲ့သစ္စာလဲဒုက္ခသမုဒယနိရောဓပဲဆိုမေဖို့ပညာနဲ့ထိုးထွင်းသိတဲ့သစ္စာကတော့ လောကုတ္တရာပညာနဲ့ထိုးထွင်းသိတာဖြစ်လို့သူ့ကိုလောကုတ္တရာသစ္စာအရိယသစ္စာလို့ဆိုတာဝိပဿနာပညာနဲ့ထိုးထွင်းသိတဲ့သစ္စာကတော့ဝိပဿနာပညာဆိုတဲ့လောကီပညာနဲ့ထိုးထွင်းသိတာဖြစ်တဲ့အတွက်လောကီသစ္စာလို့ခေါ်ရတယ် ဒီတော့ဒီနေရာမှာလောကီဆိုတဲ့စကားလုံးအယတ်ထဲအသုံးနဲ့တရားအသုံးနဲ့မတူပါဘူး။ကွဲတယ်။အဲ့ဒါအယတ်သုံးမဟုတ်ဘူးအခုပြောတာကတရားလောကသုံးပြောတာ။အယတ်ထဲမှာကလောကီလို့ဆိုလို့ရှိရင် လူမှုကိစ္စတွေဒါတွေကိုလောကီကိစ္စလို့ခေါ်ဘာသာရေးကိစ္စကြတော့လောကုတ္တရာကိစ္စလို့ခေါ်တယ်လူတွေတန်းတယ်သီလဆောက်တည်တယ်တရားဘာဝနာပွားများအားထုတ်တယ်ဖရာစေတီတေရာကအစအာလောကုတ္တရာလို့ဒီလိုသုံးတယ် အဲလောကလူတို့ရဲ့အစာဝနေရေးပေါင်းသင်းဆက်ဆံရေးဆိုတဲ့ကိစ္စတွေအဲ့ဒါကြတော့လောကီကိစ္စလို့ခေါ်တာတရားမှာတော့အဲ့ဒါလိုမဟုတ်ပါဘူးမဲ့အသည့်မဲ့ပညာဖိုအသည့်ဖိုပညာနိဗ္ဗာန်အဲ့ဒီဟာမှတပါးဉာဏ်ဓာတွေကိုလောကီလို့ခေါ်တယ် မေဖို့နိဗ္ဗာန်ကိုသာလောကုတ္တရာလို့ခေါ်တယ်လောကမှလွန်မြောက်သွားသောတရားတွေတဲ့မညာ၄ခုဖူညာ၄ခုနိဗ္ဗာန်အလုံး၉ခုဒါကိုပဲလောကုတ္တရာတရား၉ပါးလောကမှလွန်မြောက်သွားသောတရားများလောကတဲ့သာလွန်သောတရားများ လို့အဓိပ္ပာယ်ရအဲ့ဒီမလေးပါးဖူလေးပါးနိဗ္ဗာန်ဆိုတဲ့လောကုတ္တရာ၉ပါးမှတပါးကျန်တာတွေကိုလောကီလို့ခေါ်တယ်ဒါကြောင့် ဝိပဿနာအားထုတ်တဲ့အခါမှာသီလဆောက်တည်ရတယ်စိတ်တည်ငြိမ်မှုတမာတိတွေဖြစ်အောင်ကြိုးစားရတယ်ရုပ်သဘောနာသဘောသိတဲ့ပညာတွေဖြစ်အောင်ကြိုးစားရတယ်အဲဒီဝိပဿနာရှုခိုက်မှဖြစ်တဲ့ဝိပဿနာတတိတမာတိပညာတွေဟာ မက်ဖို့နိဗ္ဗာန်မဟုတ်တဲ့အတွက်သူတို့လောကီတွေပဲဒါပေတဲ့အရထဲလောကသုံးအနေနဲ့ကြတော့ဒါတွေလောကုတ္တရာလို့သုံးတယ်လောကုတ္တရာကိစ္စတွေတို့နဲ့မဆိုင်ပါဘူးအဲ့လိုသုံးတယ်သူအပိဓမ္မာသဘောအရတော့ဒါတွေလောကီတွေပဲမက်၄ပါးဖူ၄ပါးနိဗ္ဗာန် ဒါကိုလောကုတ္တရာတရား၉ပါးအဲ့ဒါမှတပါးဉာဏ်နာတွေကိုလောကီဒါကြောင့်တတိထားလို့ချင်းယောဂီတို့သိမှာပေါ့တရားကုံတော်မှာ ဂဝတာဓမ္မောရှင်တော်မြတ်ဘုရားဟောမိန့်ကြားသည့်မက်လေးပါးဖိုလေးပါးနိဗ္ဗာန်ပရိယအာဖြင့်ဆယ်ပါးသောတရားတော်မြတ်သည်တောခါတော်နာစဉ်ချမ်းသာကြင်ချမ်းသာ၍ချမ်းသာမြတ်မှန်အေးနိဗ္ဗာန်ဟုသုံးနံကောင်းခြင်းပြည့်စုံလင်းအောင် ရှင်းလင်းဟောကြားတော်မူသော တရားတော်မြတ်ပါပေတည်း အဲဒီမှာမလေးပါဖိုလေးပါနိဗ္ဗာန်သူကလောကုတ္တရာတရား၉ပါးပြီးတော့မှပရိယတရားနဲ့ဆိုတော့၁၀ပါးပရိယတ်ဆိုတဲ့စကားလုံးကပါဠိပရိယတ္တိသင်ယူနာကြားအပ်သောတရားလေးလေးခင်ငိုက်နေတာ သမင်းတွေတိတ်စားထားတယ်နဲ့တူတယ်သင်ယူနာကြအပ်တော်တရားသင်ယူလို့သိတဲ့တရားနာကြလို့သိတဲ့တရားဆွေးနွေးလို့သိတဲ့တရားအဲ့ဒီတရားကိုပရိဒတ်ပရိယတ်တရားခေါ်တယ်ဒါကြောင့်စာသင်တိုက်တွေကိုပရိယတ်တိစာသင်တိုက်လို့ခေါ်တာဒီတရားတွေသင်ကြားရာစာသင်တိုက် နာယူရာစာသင်တိုက်ပို့ချရာစာသင်တိုက်မဲ့လေးပါးဖူလေးပါးနိဗ္ဗာန်ကတော့သင်ယူလို့မရဘူးနာကြားလို့လည်းမရဘူးဉာဏ်နဲ့ထိုးတွင်းသိမှရတဲ့တရားအဲ့ဒါကြောင့်သူ့ကိုပฏิဝေဒလို့ခေါ်တယ်မလေးပါးဖူလေးပါးနိဗ္ဗာန်ထိုးတွင်းသိအပ်သောတရား ထိုတွင်သိရသောတရားကိုယ်ပိုင်ဉာဏ်နဲ့လက်တွေ့ထိုးတွင်သိရတဲ့တရားလို့ဆိုလိုတယ်ပฏิဝေဒမလေးပါထိုလေးပါနေပါအော်လက်တွေ့ကျင်းမှဉာဏ်နဲ့တဖြည်းဖြည်းထိုးတွင်ပြီးသိမြင်ရတဲ့တရားဒီတော့အဲ့ဒီမှာ10ပါးသောတရားတော်မြတ်ဆိုတာမှာ မလေးပါးဖူလေးပါးနိဗ္ဗာန်ကပฏิဝေဒကိုယ်တွင်ညာနဲ့ထိုးတွင်သိရတဲ့တရားတခါပရိယတရားကသင်ယူနာကြားရတဲ့တရားခေပြောပြောလို့ရှိရင်နောက်မလေးပါးဖူလေးပါးနိဗ္ဗာန်က practical aspect of buddhism လက်တွေ့သိရတဲ့တရားပရိယတရားက theoretical aspect of buddhism သင်ယူနာကြားရတဲ့တရားအဲတော့လက်တွေ့ကိုယ်တွေ့ထိုးထွင်းပြီးသိရတဲ့တရားက9ပါးသဘောတရားအနေနဲ့လေးလာသင်ယူမှတ်သားနာကြားရတဲ့ ပရိယတရားကတပါးပေါင်းတော့7ပါးအဲ့ဒါပြောတာဘဂဝတာဓမ္မောရှင်တော်မြတ်ဖရာဟောမိန့်ကြားသည်မလေးပါဖို့လေးပါနိဗ္ဗာန်ပရိယအားဖြင့်7ပါးသောတရားတော်မြတ်သည်အခုယောဂီတို့တရားနာနေတယ်ဒါပရိယပဲသင်ယူနေတယ်နာကြားနေတယ် ဒါပရိယတ်ပဲစာကြဘုန်းကြီးတွေစာချနေတဲ့ပရိယတ်ပဲစာသင်သားတွေစာနာနေတယ်နားထောင်နေတယ်ပရိယတ်ပဲသဘောတရားကို လေ့လာသင်ယူနာကြားတာမှန်သမျှပရိယတ်လက်တွေ့ကျင့်ကြံပွားများတာမှန်သမျှပฏิပတ် လက်တွေ့ကျင့်ကြံပွားများလို့ရရှိတဲ့မက်ဖို့နိဗ္ဗာန်ဟာပฏิဝေဒပရိယတ္တိပฏิပတ်တိပฏิဝေဒလက်တွေ့ကျင့်ကြံပွားများအထုဒ္ဒဒါကပฏิပတ်ပฏิပတ်တိအဲ့လိုကျင့်ကြံပွားများအထုတ်ခြင်းကြောင့်မဲ့ရတယ်ဖူရတယ်နိဗ္ဗာန်ရတယ်ဒါပฏิဝေဒ လိလပွားများအားကျဲလက်တွေ့ကျင့်ကြံပွားများအားထုတ်လို့ရတဲ့မဲ့လေးပါးဖူလေးပါးနိဗ္ဗာန်ဟာပฏิဝေဒအဲဒါလို့လက်တွေ့ကျင့်ကြံပွားများအားထုတ်နိုင်အောင်အားထုတ်ဖို့နီလန်းနေညွန်ပြထားတဲ့တရားတွေကပရိယတ်တွေယောဂီတို့ရောက်တရားထုတ်ဖို့ရောက်လာတဲ့အခါကျတော့အလုတ်ပေးတရားနာရတယ် အဲ့ဒါပရိယတ်ပဲပထမဆုံးသင်ပေးလိုက်တာဖောင်းတာပိန်တာမှဘယ်လိုမှထိုင်တာထိတာမှဘယ်လိုမှကြွတာလှမ်းတာချကွေတာဆန္ဒကိုင်းတာတွေ့တာမှစိတ်တွေစဉ်းစားစိတ်တွေးစိတ်စိတ်ကူးစိတ်တွေမှစသည်ဖြင့်သင်ပေးလိုက်တာအဲ့ဒီသင်ကြားနေတာရောသင်ပေးလိုက်လို့ရတဲ့အသည့်ရောအဲ့ဒါပရိယတ်ပဲအဲ့ဒီကသင်ပေးလိုက်မှပဲကိုက စဉ္ညာလျှောက်တဲ့အခါပဲလှမ်းနေညာလှမ်းနေလို့ပဲခြေတော့လှုပ်ရှားညာခြေတော့လှုပ်ရှားတာသိအောင်ရှုတတ်တယ်ကြွားတယ်လှမ်းနေချတယ်လို့ကြွား၍သဘောလှမ်း၍သဘောချ၍သဘောသိအောင်ရှုတတ်တယ်အသေးစိတ်မူရမှလည်းထိုင်တော့ထိုင်နေထိုင်နေနဲ့တရွေ့ရွေ့ထိုင်ကြသွားတာသိအောင်မှတ်တတ်တယ်ထားတော့ထားတယ်ထားတယ်နဲ့တရွေ့ထားတာသိအောင်မှတ်တတ်တယ်ကိုယ်တော့ကိုယ်တယ်ဆန်းတော့ဆန်းတယ်နဲ့အဲ့ဒါလို့ရှုမှတ်တာက ပฏิပါလေ့ကျင့်ပွားများအထောက်တာအဲ့ဒီလိုလေ့ကျင့်ပွားများအထောက်တအောင်အလုတ်ပေးတရားနာတာကပရိယာလေ့ကျင့်ပွားများအထောက်လို့သိပြီလာတာကပฏิဝေဒသို့တော်လည်းတကယ်ပฏิဝေဒအစစ်ကတော့ မဲအတိဖိုသည်နိဗ္ဗာန်အဲ့ဒါမှတကယ်ပฏิဝေဒအစစ်အဲစကားကြုံလို့ပြောလိုက်တာစကားလည်းကြုံမှပြောဖြစ်တယ်နှုတ်မရင်ပြောပြုတ်အဲ့တော့ပရိယပฏิပပฏิဝေဒဆိုတာနားလဲပလားသေးသေးခြားခြားနားလဲတာလားဝါတတလား ဟမ်သေချာကြပရိယဆိုတာပါလဲပฏิပတ်ဆိုတာပฏิဝေဒဆိုတာပွားများအထုတ်လို့ကိုယ်တွေ့သိရတဲ့မလေးပါဖိုလေးပါနိဗ္ဗာန်ဟုတ်ကဲ့လားဟို အဲ့ဒီမလေးပါးဖိုလေးပါးနိဗ္ဗာန်မှတပါးဝိပဿနာဉာဏ်ဝိပဿနာပညာဝိပဿနာအသိတွေလည်းပဲလက်တွေ့အားထုတ်မှသိတာပဲသူတို့လည်းပฏิဝေဒပဲသို့တော်လည်းပဲသူတို့ကတော့လောကီပဲရှိသေးတယ်လောကုတ္တရာပฏิဝေဒမဟုတ်ဘူးဒါကြောင့်လောကုတ္တရာပฏิဝေဒကိုပဲပฏิဝေဒလို့အကျွင်းမဲ့ပฏิဝေဒဖြစ်လို့မလို့ပြောရတယ်မလေးပါးဖိုလေးပါးနိဗ္ဗာန် မမချမ်းမြေ့တာမုတ်ပေါက်လုံနေတယ်နှစ်နှစ်လားရှိနေပြီအခုထိမရွေ့သေးဘူးအဲ့ဒီမှာပฏิဝေဒသီလသမာဓိပညာသုတ်ဝီနီအဘိဓမ္မာဆိုတဲ့နေရာလေးတွေသူ့နေရာနဲ့သူတတ်ဖို့အစီအစဉ်လုပ်ထားတာရှိဒါပေမဲ့အခုထိအဲ့ဒီထိမရောက်သေးဘူး ကြာလှပြီနှစ်နှစ်လားရှိနေဘုရားဟောထားတာရှိတယ်မလားနိဒီနံဝပောတာရယံပတ္တိဝိဇ္ဇတတိနာနေကရှဝါဒိမေတာဝိန်တာဒိတံပန္တိတံပစေတာဒိတံပဇမာနတသေယောဟောတိနပပိယောဒါလေးသိကောင်းလားနိဒီနံဝပောတာရယံပတ္တိဝိဇ္ဇတတိနာ နေကရှဝါဒိမေတာဝိတာတိတံပန္တိတံပစေတာတိတံပဇမာနတသေယောဟောတိနပပိယောတဲ့အဲ့လိုပုဂ္ဂိုလ်ကိုစီကပ်လို့အရှုံးမရှိဘူးအမြတ်ကြီးပဲနားလဲလားမလဲပါဘူးအရှုံးမရှိဘူးအမြတ်ကြီးပဲဆိုတာတော့နားလဲမှာ အဲ့ဒါဆောင်းဖို့လုပ်ထားတယ်လေအခြေပြိုးဗုဒ္ဓဘာသာမှာပါတယ်မေတ္တာ ကရုဏာရှေးရှုကာဖြင့်နာနာကျင်ကျင်အပြစ်မြင်တိုင်းသွန်သင်တယုပန္ဒိတ်မျိုးကို ရွှေအိုးညွန်ကြသူအလားသို့ဝတ္တဝါစိကဆက်ဆန္ဒများများအကျိုးတွေတဲ့ ဘုန်းကြီးနောက်တစ်ခါရေးပြမယ်နည်းနည်းအတိတ်ပဲစဉ်းစားကြည့်အခုနဂါထာရဲ့အတိတ်ပဲမေတ္တာကရုဏာရှေးရှုကာဖြင့်နာနာကျင်ကျင်အပြစ်မြင်တိုင်းသွန်သင်ဓာယုပန္ဒိတ်မျိုးကိုရွှေအိုးညွန်ကြားသူအလားသို့ဝတ်တော်စီကဆက်ဆံတတ်များများအကျိုးတွေတဲ့ တိုင်းပြည်တွေမှာလွတ်တော်တွေမှာအောက်လွတ်တော်အထက်လွတ်တော်ပဲလွတ်တော်ပဲဖြစ်ဖြစ်အစိုးရကတစ်ဖက်အတိုက်ခံကတစ်ဖက်ဆိုပြီးအတိုက်ခံထားရတယ်မဟုတ်လားဘာလို့ထားရတာတော့အဲချွေရင်တာလေးတွေထောက်ပြနိုင်အောင်လို့ထောက်ပြရင်ကိုကကိုတော့အပန်းကြီးအကောင်းကြီးထင်တာ哦ကိုလောက်တာဒါ ကိုထင်နိုင်လဲဟုတ်ချင်မှဟုတ်ချင်မှဟုတ်တာကိုအဲ့ဒါဘေးကနေကြည့်တဲ့လူကတော့မြင်တယ်လေဒါမဟုတ်ဘူးဒါဟုတ်တယ်ဆိုတာမြင်တယ်အဲ့လိုထောက်ပြဖို့ရအတွက်အတိုက်ခံဆိုတာထားရတာ opposition အဲ့တော့အဲ့ဒီထောက်ပြမဲ့လူကိုလာကတောင်းပေးထားရလေထောက်ပြစေခြင်းလို့အဲ့ဒါကြောင့်ထောက်ပြတဲ့လူဟာဆရာတဲ့ ချွေးင်းကျက်ပြော့ွက်ထောက်ပြတဲ့လူဆရာတဲ့တာဒိတံပန္တိတံပစေတဲ့တာဒိတံအဲ့ဒါလို့အပြစ်ကိုမညာမတာထောက်ပြတတ်သောပန္တိတံပညာရှိကိုပစေစည်းကပ်မိဝဲရ၏ဟုတ်ပါခင်ဗျာကောင်းပါခင်ဗျာပဲကောင်းလိုက်တာလို့အဲ့လိုမြောက်မြောက်ပြောနေတဲ့လူတွေပဲဒါတွေပဲစိတ်ကနေရင်တော့ကြောက်ကြပြီးသားအောင်မိထားရောတဲ့အဲ့ဒါကိုရဲ့ ပြော့ပွဲအမှားကိုထောက်ပြတဲ့ပုံကိုယ်ကို စိကပ်ပြီဆိုလို့ရှိရင်တော့တိုးတက်ပြီးမှတ်ကြောတာရိတံထိုသို့မှားွက်ကိုမညာမတာထောက်ပြတတ်တဲ့ပုဂ္ဂိုလ်ကိုထောက်ပြတတ်သောပန္တိတံပညာရှိကိုပဇေစိကမှုဝဲရာဤဘလို့သဘောထားစိကမှုဝဲရမလဲဆိုတော့နိဒီနာမြုပ်ထားတဲ့ရွှေအိုးတို့ကို ဘောတာရံဤဝလက်ညှိုးထိုးပြီးပြောပြသော ပုဂ္ဂိုလ်ခွဲပုဂ္ဂိုလ်ကိုကဲ့သို့ပဇေစိကရာဤရွှေအိုးတွေဟောဒီမှာမြုပ်ထားတဲ့ရွှေအိုးတွေဟောဒီမှာယူကြယူကြနဲ့လက်ညှိုးထိုးပြတဲ့လူကိုစိကသလိုအဲဒါလို့ချိုးရင်ချက်ကိုမညာမတာထောက်ပြတဲ့ပညာရှိကိုစိကရတယ် တာဒိတံပဇမာနတသေယောဟောတိနပပိယောတာဒိတံအဲ့ဒါလိုပုဂ္ဂိုလ်မျိုးကိုပဇမာနတစိကမှီဝဲသောသူအားသေယောမြင့်မြတ်သည် ဟောတိဖြစ်၏ပါပိယောယုတ်မာလီနာယုတ်ညံ့နေနာဟောတိမဖြစ်တဲ့အဲ့ဒါလိုပုဂ္ဂိုလ်မျိုးစိကတဲ့ပုဂ္ဂိုလ်ကတော့အကျိုးရှိပြီလားအောက်မေ့ပြီတော့တဲ့။ဘာကြောင့်လဲဆိုတော့လောကက ကိုယ့်အပြစ်ပြောတာမကြိုက်ဘူးလေအပြစ်ကိုတောင်မှကိုဟာကိုအပြစ်ရှိမှန်းအပြစ်လို့သိထားတာတောင်မှသူများကအပြစ်မဟုတ်ပါဘူးအကောင်းမဲ့ဆိုပြီးတော့လိမ့်ညာပြီးတော့မြောက်ချအဲ့ဒါသဘောကျတယ်မြောက်မှန်းသိတောင်သဘောကျတယ်ဆိုတော့အဲ့ဒါအဲအပြစ်ဆိုလို့ရှိရင်နည်းနည်းလေးမှထောက်ပြမခံနိုင်ဘူးအဲ့ဒါလို့ဆိုလို့ရှိရင် မဟုတ်တော့ဘူးတဲ့အပြစ်ထောက်ပြခံမနာထောက်အပြမခံနိုင်ရင်ကြောက်ကြမယ်ဆိုတာအောက်မေ့ဒါကြောင့်မေတ္တာကရုဏာရှေးရှုကာဖြင့်နာနာကျင်ချင်းအပြစ်မြင်တိုင်းသွန်သင်တတ်ယုပန္တိတ်မျိုးကို ရွှေအိုးညွန်ကြသူအလားသို့ဝတ်တွားစိကဆက်ဆန္ဒများများအကျိုးတွေ လေဘုန်းကြီးတို့တရားလည်းဘယ်ရောက်သွားလဲမသိဘူးနော်ဘယ်ရောက်သွားလဲမသိဘူးဂိုင်းလိုက်စို့မေတ္တာကရုဏာမေတ္တာကရုဏာရှေးရှုကားဖြင့်ရှေးရှုကားဖြင့်နာနာကျင်ခြင်းနာနာကျင်ခြင်းအပြည့်မြင်တိုင်းအပြည့်မြင်တိုင်းသွန်သင်တယုတ်သွန်သင်တယုတ်ပန်းဒိတ်မျိုးကိုပန်း ရွှေအိုးညွန်ကြားသူအလားတို့ဝတ်တွားစီကဆက်ဆန္ဒများမြအကျိုးတွေမေတ္တာကရုဏာရှေးရှုကားဖြင့်နာနာခြင်းခြင်း အပြစ်မြင်တိုင်းသွန်သင်တယုပန်းဒိတ်မျိုးကိုရွှေအိုးညွန်ကြသူအလားသူဝတ်တော်စီကဆက်ဆံတမြားမြအကျိုးတွေမေတ္တာကရုဏာ ရှေးရှုကားဖြင့်ချွယွင်းချက်ကိုညွန်ပြတယ်ဆိုတော့လည်းပဲတဲ့အဖြစ်သဘောနဲ့မညွန်ပြရဘူးတဲ့အပြုသဘောနဲ့မေတ္တာကရုဏာရှေ့ထားပြီးတော့ညွန်ပြရမယ်တဲ့တက်တဲ့အပြစ်ဆိုတဲ့သဘောမျိုးမဖြစ်စေရဘူးတဲ့အဲ့လိုပုံပုံမျိုးကရမယ်စီကရမယ်မေတ္တာကရုဏာမေတ္တာ ယေရှုကားဖြင့်နာနာကျင်ခြင်းအပြစ်မြင်တိုင်းသွန်သင်တယုပန်းဒိတ်မျိုးကိုရွှေအိုးညွန်ကြသူအလားသူဝတ်တော်စီကဆက်ဆန္ဒ များများအကျိုးတွေ လွတ်တဲ့အခါကျတော့ပဝါရဏပွဲကျင်းပတယ်ဆိုတာရှိတယ်တရင်ကျွတ်လာပြည့်နေမှာပဝါရဏဆိုတာဖိတ်ကြားခြင်းလို့အဓိပ္ပာယ်ရတယ်ဖိတ်ကြားခြင်းလို့အဓိပ္ပာယ်ရတယ်အဲ့ဒါသံဃာအချင်းချင်းဖိတ်ကြားတာဘယ်လိုဖိတ်ကြားတာလဲဆိုတော့တပည့်တော်တို့အဓိသဘောအဓိပ္ပာယ်အဓိပ္ပာယ်ဟာတပည့်တော်တို့တရင်ကျွတ်သွားပါပြီတရင်ကျွတ်သွားတော့ တန်ဃာတော်ရှင်များများဟာအကြောင်းအလျော်စွာသက်ဆိုင်ရာဟိုဌာနဒီဌာနဟိုဒေသဒီဒေသကြွကြတော့မှာပါအဲဒါမကြွခင်မှာအချင်းချင်းတပါးရဲ့တပါးတပါးရဲ့အပြစ်များမြင်တယ်ဆိုလို့ရှိရင်ပြောကြပါဗျာအပြစ်မှန်သိလို့ရှိရင် တပည့်တော်တို့အဲ့ဒီအပြစ်ကိုကုစားပါမယ်ကတော့ပါမယ်နောက်ခါလဲဒီအပြစ်မျိုး မဖြစ်အောင်ရှောင်ကျင်ပါမယ်ဒါကြောင့်အပြစ်ပြောကြပါဖေဟာပြောကြပါဖေဟာပြောကြပါဖေဟာလို့ဖိတ်တာအဲ့ဒါဘဝရဏခေါ်တယ်ပြောကြပါအဲ့ဒါပါဠိလိုသံဃံဗန္တိဘဝရေမိအရှင်ဘုရားတို့တပည့်တော်သံဃာတော်အားဖိတ်ကြပါတယ် ဒိဋ္ဌိနာဝါသူတေနာဝါပရိသင်္ကာယဝါဝဒန္တုမအာယတမန္တောတပည့်တော်ချွင်ရင်ချက်မြင်ရင်ဖြစ်စေချွင်ရင်ချက်ကိုကြားရင်ဖြစ်စေတပည့်တော်ချွင်ရင်ချက်ပံမရရှိရင်ဖြစ်စေချွင်ချက်ဆိုတာအပြစ်ပေါ့တပည့်တော်ကိုပြောကြပါဗျာတဲ့ကိုဟာကိုတော့ မသိတာများတာကိုကိုပြစ်ကိုတော့မသိဘူးဟိုလောကစကားပြောကြတာရှိတယ်မဟုတ်လားသူမြမျက်ချီလေးတော့မြင်တတ်လိုက်တာကိုမျက်ချီတောင်းတောင်းလို့ပုံတာတော့မြင်မြင်မဲမမြင်ဘူးဆိုတာ အဲ့လိုပဲကိုယ့်ဟာကိုယ်တော့ဟုတ်တယ်ကောင်းတယ်မှန်တယ်ထင်ပြီးပြုလုပ်တယ်ပြောဆိုတယ်အပြစ်မရှိဘူးမဟုတ်ဘူးလို့ထင်နေတယ်ဒါပေမဲ့ဘေးကကြတော့ဘေးကနေတဲ့လူ အနေနဲ့ကြတော့ဒါအမှန်တိုင်းမြင်တယ်ဒါကြောင့်မလို့ဘေးကမြင်တတ်တဲ့ချွေရင်ချက်ကိုပြီးတော့ပြောပါဗျာချွေရင်ချက်မြင်ဖြစ်စေကြားရင်ဖြစ်စေချွေရင်ချက်ပဲလို့ တန်တရားဖြစ်ရင်ဖြစ်စေပြောပါဗျာတပည့်တော်ကုစားပါမယ်အဲ့ဒီချွေးညက်နောင်မဖြစ်အောင်လဲစောင့်စည်းထိမ့်သိမ့်ပါမယ်ဝဒန္တုမအာသမန္တောပတ္တန္တောပฏิကရိတာမိအဲ့ဒါဟာအခုပြောတဲ့ဖရာဟောဒေသနာနဲ့အညီပေါ့မေတ္တာကရုဏာရှေးရှုကားဖြင့်နာနာကျင်ခြင်းအပြစ်မြင်တိုင်း သွန်သင်တာယုပန္ဒိတ်မျိုးကိုရွှေအိုးညွန်ကြသူအလားသို့ဝတ္တဝစီကဆက်ဆန္ဒမြတ်မြတ်အကျိုးတွေယောဂီတွေကိုစောင့်ရှောက်တဲ့ဥစဉ်တွေကတစ်ခါတစ်ခါတတိပေးတာတို့ပြုပြင်ပေးတာတို့အဲ့ဒါတွေလည်းဒါပဲမဟုတ်ဘူးလားအဲ့ဒါပဲအဲ့ဒါကိုယောဂီကသဘောပေါက်လို့ အော်ငါကချွေရင်နေလို့ငါတရားတိုးတက်အောင်ပြုပြင်ပေးတာပဲလို့ခံယူတတ်ရင်ဒီယောဂီတိုးတက်တာပေါ့ဒီလိုမဟုတ်ဘဲနဲ့ဒီဘုန်းကြီးအားအားရှိငါပဲလာပြောနေတယ်ဟုတ်ကလားအဲ့လိုဆိုအဲ့ဒီယောဂီတိုးတက်ပါမလားမတိုးတက်ဘူးအဲ့ဒီယောဂီမတိုးတက်ဘယ်ဒီမှာဟိုကမ္မထာညွှန်ကြားပြသနေတဲ့ဘုန်းကြီးတွေရောစောင့်ရှောက်တဲ့ဘုန်းကြီးတွေရော ကိုယောဂီတွေကိုတရားသိတိုးတက်စေချင်တာပေါ့တရားစစ်တရားမှန်နေမြန်မြန်သိစေချင်တယ်သိပြီးလောဘဒေါသမောဟတွေငြိမ်းတော့ငြိမ်းစေချင်တာဒါတကယ်မေတ္တာကရုဏာပဲတကယ်စေတနာပဲအဲ့ဒါနဲ့ပြောတာအဲ့ဒါနဲ့ပြုပြင်ပေးတာအဲ့ဒါနဲ့တတိပေးတာပဲအဲ့ဒါကိုသဘောမပေါက်ဘူးဆိုလို့ရှိရင်တော့အဲ့ဒီယောဂီမတိုးတက်တော့ဘူးပေါ့မနေ့ကယောဂီတယောက်ပြန်သွားတယ်မော်ဘီယာ ယဟန်ဤသူသားလာကြိုတယ်ဟိုရုံကနေမှာဒီကသီလရှင်တယောက်ကသူကအဲ့ဒီယောဂီကိုခေါ်ခဲ့တာလည်းဟုတ်တယ်ပြီးတော့သူကဒီမှာကြာဆောင်းလျှောက်တာလည်းဟုတ်တယ်အဲ့ဒီသီလရှင်ကလည်းသူပြန်မှမှုရုံကနေလိုက်ပို့ပြီးတော့လှုပ်စရာ၊ကင်စရာ၊လှူစရာ၊တန်းစရာလေးတွေလိုက်စီစဉ်ပေးတယ်ရောဒကမကြီးရဲ့သားလည်းလာခေါ်တယ် အဲ့မှာဆုံညတော့ထွေရရရစကားပြောကြတာပေါ့စကားပြောတော့လည်းပဲအတန်ကကျယ်တယ်နဲ့တူပါတယ်ဒါနဲ့ဒီကဥယေဝရကတွေ့တော့ဥယေဝရကအော်လွတ်လိုက်တယ်ဘယ်နဲ့ယောဂီတွေလှုပ်ပြီးဒီလားပြီးစကားပြောနေတယ်ဒီလိုစကားပြောနေလို့ပဲတရားတက်မလဲစသည်ပေါ့လေဥယေဥယေဝရအတန်ကလည်းကျဲတယ်သူကမတိုးဘူး သီလံကတို့တို့ပြောတာတောင်ကျဲတာအဲ့ဒါကျဲကျဲပြောပြီဆိုသိကျဲတာပဲဒါနဲ့ဘုန်းကြီးစီလာကြတော့တော့အဲ့ဒီဒီကကူညီတဲ့သီလရှင်ကလျှောက်တယ်ဒကမကြီးကပြန်มาပါဖရားတဲ့သူသားကလာကြတာပါအဲ့ဒါဟိုဒီမှာယုံကနဲ့မှာစကားလေး15မိနစ်ပဲပြောရပါသေးတယ်ဖရားတဲ့ ဥယေဝရကလာအော်ဤတာတပည့်တော်ကိုလန့်သွားတာပဲဥယေဝရလာအော်ဤတာတပည့်တော်ကိုလန့်သွားတာပဲအဲတကယ်လို့ဆိုလို့ချင်းအကျိုးသေးအကြောင်းသင်ပြောရတိုးတို့တက်တာပြောရင်ကောင်းပါတယ်ဟဲ့နင်တို့ဘာလို့စကားပြောနင်တို့မပြောကြနဲ့လေတရားထုတ်တာစကားပြောဖို့လာတာမဟုတ်ဘူးဘယ်တရားတက်မလဲပြောဖို့ပေါ်တဲ့အခုတော့អော်လိုက်တာတပည့်တော်ကိုလန့်သွားတာပဲပြီးတော့သူသုံးတဲ့စကားလုံးလေးကစကားပြောတာ15မိနစ်ကလေးရှိသေးတယ် အဲ့တော့ဘုန်းကြီးကပြောတယ်ဟဲ့15မိနစ်မပြောနဲ့5မိနစ်စကားပြောရမယ်တရားကအများကြီးပြည့်သွားပြီလို့15မိနစ်ဆိုတော့နင်တို့ကလွန်သွားပြီပေါ့လို့အဲ့5မိနစ်စကားပြောမိမယ်တရားကတစ်နေ့လုံးပြည့်တာလို့ဘုန်းကြီးကအဲ့လိုပြောတယ်အဲ့ဒါကသီလရှင်ကပြောတာဟိုဒကမာကြီးကမင်းနဲ့ပြောလဲဆိုတပည့်တော်တော့စိတ်မဆိုးပါဘူးဖေရတဲ့ကိုယ်ဆုံးမတာပဲတဲ့ အဲကာယကံရှင်အဆုံးမခံတဲ့တက္ကမကြီးကပြန်တဲ့တက္ကမကြီးကယောဂီမကြီးကကိုယ်ဆုံးမတာပဲတဲ့တပည့်တော်တော့စိတ်မဆိုးပါဝမ်းသာတယ်တဲ့အဲနောက်ကြတော့ကိုယ်သတိထားဖို့ပေါ့တဲ့ကဲလူနှစ်ယောက်အယူဆချင်းမကွာပြီဘူးလားအယူဆချင်းကွာတာမနေ့ကမနေ့ကမနေ့ကလာလျှောက်တာဟဲ့တယောက်ကအပြစ်မြင်တယ်တယောက်ကအကောင်းမြင်တယ်ဘယ်သူကမှန်တော့ အကောင်းမြင်တဲ့လူကမှန်တာပေါ့ဘယ်နဲ့15မိနစ်ကြီးကြောင်စကားပြောလို့ဆိုလွန်ပြီပေါ့နည်းနည်းယုံကနဲ့ဟိုယုံကလည်းအလုံးရှုပ်ပါလူရှုပ်ပါပြီနဲ့ဟာအဲ့တော့ဟိုဒကမကြီးကသူကသဘောထားမှန်တယ်နားလဲတပည့်တော်တော့ဝမ်းသာတယ်ခင်ဗျာတဲ့တပည့်တော်ဆုံးမလာပဲတပည့်တော်အခု၁၀ရက်ထဲအားထုတ်နိုင်တာနောက်ကြတလားအားထုတ်နိုင်အောင်တပည့်တော်ကြိုးစားပါမယ်ခင်ဗျာတဲ့ဒကမကြီးကတော့ပြုံးလို့ အဲ့လိုဖြစ်ရမှာလေအခုမြတ်စွာဘုရားရဲ့ဒီဆုံးမဟာအဲ့ဒါကိုကြီးရွယ်တာမေတ္တာကရုဏာရှေးရှုကားဖြင့်နာနာကျင်ញင်အပြစ်မြင်တိုင်းသွန်သင်တယုပန္ဒိမျိုးကိုရွှေအိုးညွန်ကြသူအလားသူဝတ်တော်စိကဆက်ဆန္ဒမြတ်မြတ်အကျိုးတွေအဲပြောပြောလျှောက်တဲ့သီလရှင်က အော်ပြစ်လိုက်တာဖေကလန့်သွားတာပဲတဲ့သူကသူကအဲ့ဒါပါသေးတယ်ဘုန်းကြီးထင်တာတော့ဒီလိုမအော်ရင်တော့ရဘုံမပေါ်လို့အော်လိုက်တာနဲ့တူတာပဲအဲ့လိုပဲဖြစ်မှာပဲတာမန်အကျိုးသေးအကြောင်းလေးပြောနေရမှာမဟုတ်တာနဲ့လန့်ဖြတ်သွားမှအော်ပြစ်လိုက်တာနဲ့တူတယ်ဒါတော့ဘုန်းကြီးတို့တရားကဘယ်ကနေပြီးဘယ်ထွက်လာလားပရိယ ပฏิပပฏิဝေဒဟုတ်ကလားအဲ့ဒီကဒီတော့အဲ့ဒီသွက်သွာခန္ဓာဂုံတော်ရဲ့အောက်ကတန်ဋိဋ္ဌိကဂုံတော်မှာလဲကြည့်ပေါ့ဘဂဝတာဓမ္မောရှင်တော်မြတ်ဖရာဟောမိန်ကြားသည်လောကုတ္တရာကိုပါမြတ်တရားသည်ဟောဒီကြတော့လောကုတ္တရာကိုပါပဲပါတယ်တန်ဋိဋ္ဌိကမှာ လောကုတ္တရာ၉ပါးဆိုတော့ဘယ်ဟာတွေလုံးဘာကြံခဲ့တော့ပရိယတရားကြံခဲ့တယ်ပရိယတရားဆိုတာသင်ယူနာကြားရတဲ့တရားမဟုတ်လားအဲ့တော့တန်ဒိဋ္ဌိကမှာကအဲ့ဒီဟာဘာလို့မပါလဲဆိုတော့သေချာရွတ်ကြည့်ပေါ့သိမှာပေါ့တန်ဒိဋ္ဌိကောသူများပြောကြစကားနှင့်မျှမယုံရပဲ ကျမ်းနာကိုယ်တိုင်သိမြင်နိုင်တော့တရားတော်မြတ်ပါပေတီတဲ့ဟောပါတယ်တော့ကိုယ်တိုင်ကိုယ်တိုင်တွေ့ပြီးတော့ကိုယ်တိုင်သိရတဲ့တရားဆိုသဖြင့်ပရိယတ်ပါလို့ရမလားမရဘူးအဲ့ဒီမဲ့လေးပါးပူလေးပါပဲဒါကြောင့်ဘဂဝါတာဓမ္မောရှင်တော်မြတ်ဗျာဟောမိန့်ကြားသည် လောကုတ္တရာ ကိုဘမြတ်တရားသည်မလေးပါဖူလေးပါနိဗ္ဗာန်မဖော်တော့ဘာကြောင့်မဖော်လဲဆိုတော့တိုးအောင်လို့လောကုတ္တရာတရားကိုဘဆိုတဲ့ကသိသွားပြီဘာကြောင့်လဲဆိုအထက်က10ပါးပြောခဲ့တာကိုဟုတ်တယ်မဟုတ်လားအဲ့ဒီ10ပါးထဲမှာကိုတွေ့သိရတဲ့တရား9ပါးဆိုသဖြင့်မလေးပါးဖူလေးပါးနိဗ္ဗာန်ဆိုတာသိကြပြီပရိယမပါတော့ တန်ဒိဋ္ဌိကောသူများပြောကြားစကားနှင့်မျှမယုံရပဲဉာဏကိုယ်တိုင်သိမြင်နိုင်သောတရားတော်မြတ်ပါပေသည်နောက်အဂါလိကောကြတော့ဘဂဝတာဓမ္မောရှင်တော်မြတ်ဖရာဟောမိန့်ကြားသည်မဲ့လေးပါးတရားတော်မြတ်သည်ဒီကြတော့မဲ့လေးပါးတင်ရှိတော့ဟုတ်ကဲ့လားမဲ့လေးပါးတရားတော်မြတ်သည် အကာလိကောအချိန်မလင့်မဖင်မနေချက်ချင်းအကျိုးပေးသောတရားတော်မြတ်ပါပေတည်းအဲ့ဒါရှေမှာဆိုလို့စကလုံးလေးတစ်လုံးမြုပ်ထားလိုက်တာဟိုစကားလည်းမချောမှဆိုလို့အတိဗေကအကာလိကောအချိန်မလင့်မဖင်မနေဖိုဒီဟုသော အကျိုးကိုချက်ချင်းပေးတော့တရားတော်မြတ်ပါပေတည်းဒါပြောတာဖို့တရားဆိုတာဖို့ဆိုတဲ့စကားလုံးကဖလဖလဆိုတာအကျိုးတရားဘသူရဲ့အကျိုးရဲ့အကျိုးလဲဆိုတော့မဲ့ရဲ့အကျိုးမေကအကြောင်းတရားဖိုလ်ကအကျိုးတရားသောတပတိမေကအကြောင်းတရားသောတပတိဖိုလ်ကအကျိုးတရားသဂရာဂามိမေကအကြောင်းတရားသဂရာဂามိဖိုလ်ကအကျိုးတရားအနာဂามိမေကအကြောင်းတရားအနာဂามိဖိုလ်ကအကျိုးတရား အရဟတမေကအကြောင်းတရားအရဟတဘူကအကြောင်းတရားမက်စိတ်ဆိုတာမက်တစ်ခုမှတစ်ကြိမ်ပဲဖြစ်တယ်တတန်တရာလုံးမှတစ်ကြိမ်ပဲစိတ်ကလေးတစ်ကြိမ်ဖြတ်ခနဲဖြစ်ပြီးချုပ်ငြိမ့်သွားတယ်ဘဝတန်တရာတစ်ခုလုံးမှသတ္တပတ္တိမက်စိတ်ကလည်းတစ်ကြိမ်ပဲဖြစ်တယ်အဲ့ဒီစိတ်ကလေးချုပ်သွားပြီဆိုရင်သူ့နောက်က သူရဲ့အကျိုးဖြစ်တဲ့ဖိုလ်စိတ်တွေဖြစ်လာတော့မဲ့စိတ်မဖြစ်သေးသမျှတော့ဖိုလ်စိတ်ကဘယ်လို့မှဖြစ်လို့မရဘူးမဲ့စိတ်ဖြစ်လိုက်မှပဲမဲ့စိတ်ဖြစ်ပြီးလို့ချုပ်ပြတ်သွားမှပဲဖိုလ်စိတ်ကအကျိုးဖြစ်တဲ့စိတ်ကဖြစ်လာဒါကြောင့်မက်ကအကြောင်းဖိုလ်ကအကျိုးထို့သူပဲသဂရဂမိမဲ့စိတ်ဖြစ်လည်းပဲအဲ့ဒီမဲ့စိတ်လေးကဒီကြိမ်ပဲဖြတ်ခနဲအရိယသစ္စာ၄ပါးထိုးထွင်းသိလိုက်ပြီးချုပ်သွားတယ် ချုပ်သွားပြီးတော့နောက်ကဆက်ဆက်ဖြစ်တဲ့စိတ်တွေကဖိုစိတ်တွေသူရဲ့သဂရာဂမင်းမြရဲ့အကျိုးသဂရာဂမိဖိုစိတ်တွေဒါကြောင့်မက်ကအကြောင်းတရားဖိုကအကျိုးတရားဒါဖြင့်အကြောင်းတရားဖြစ်တဲ့မက်စိတ်ကအကျိုးတရားဖြစ်တဲ့ဖိုစိတ်ကိုအချိန်ကာလဘလောက်ချပြီးမှများဖြစ်ပေါ်စေသလဲလုံးဝ အချိန်မချဘူးစိတ်ကလေးတစ်စိတ်တောင်ကြားထဲကမချဘဲနဲ့မက်စိတ်ဖြစ် ချုပ်ပြီးတာနဲ့တပြိုင်နက်တည်းနောက်ကကကဖို့စိတ်ကချက်ချင်းဖြစ်တယ်အချိန်ကာလမချဘဲနဲ့အကျိုးဖို့စိတ်ကချက်ချင်းဖြစ်တယ်အဲဒါကြောင့်အကာလိကအချိန်ကာလမချဘဲအကျိုးကိုဖြစ်ပေါ်စေတဲ့တရားဘယ်သူလဲဆိုတော့မတရားဒါကတော့အမြင့်ဆုံးကိုပြောတာ အနိုင်ဆုံးအနေနဲ့ဆိုလို့ရှိရင်လည်းပဲဒီတရားအခုလိုက်နာ အခုကုသိုလ်ဖြစ်အခုကျိုးအကျိုးမရဘူးလားရတာပဲအဲ့ဒါအနိုင်ဆုံးပဲအဝိပဿနာတရားအခုတိုင်းအခုရှုမှတ်လိုက်အခုရှုမှတ်လိုက်တဲ့ဆိုမစိတ်နဲ့ရှုရှုစိတ်နဲ့ရှုကံအာယုံတဲ့ရတာနဲ့တပြိုင်တည်းစိတ်ကလေးငြိမ်ကြသွားပြီးတော့ဟောမချမ်းသာဘူးလား။ကင်ချက်ချင်းအကျိုးမရဘူးလား။အဲ့ဒါအောက်အောက်ဆင်အောက်ဆင်တွေကအကျိုးတွေပေါ့။ဟိုကတော့ထိတ်ဆုံးအဆင်ကအကျိုး။ မက်ကအကြောင်းဖိုလ်ကအကျိုးမက်တိဟုသောအကြောင်းတရားကဖိုလ်တိဟုသောအကျိုးတရားကိုအချိန်ကာလမခြားပဲဖြစ်ပေါ်စေလို့အဲ့ဒီတရားဟာအကာလိကတရားဒါပြောတာဒါကြောင့်ဘဂဝတာဓမ္မောရှင်တော်မြတ်ဖရာဟောမိန်ကြားသည်မလေးပါးတရားတော်မြတ်သည်အကာလိကောအချိန်မလင့် မဖင်မနေဖို့ဒီဟုသောအကျိုးတရားကိုချက်ချင်းပေးသောတရားတော်မြတ်ပါပေ၏ဒီလိုလားမှာစကားမချောမှာရဲ့များသွားမှာရဲ့ဆိုးလို့မို့အချိန်မလင့်မဖင်မနေချက်ချင်းအကျိုးပေးသောတရားတော်မြတ်ပါပေ၏လို့ဆိုလိုက်တာအဲဘုန်းကြီးတို့ဂုံတော်မြန်မာပြန်တွေကမသိလွယ်ဘူးလားမလို့သိလွယ်တာတော့ ဟမ်အယက်စကားအယက်စကားတွေနဲ့စီကုံးထားလို့မဟုတ်ဘူးလားစာစကားနဲ့မဟုတ်ဘူးအယက်စကားနဲ့စီကုံးထားတော့သိလွယ်တာပေါ့လူတိုင်းသိတာပေါ့အဲ့လိုသိအောင်လုပ်ထားတာဒီတော့ဆိုလိုတာက အခဏပရိယပฏิပတ်ပฏิဝေဒမှာ ပฏิဝေဒဟာမဲ့လေးပါးဖို့လေးပါးနိဗ္ဗာန်တရားတော်ရဲ့ဂုဏ်တော်ကြတော့သူ့နေရာနဲ့သူတွက်ခါတဂုဏ်တော်ကြတော့10ပါးလုံးပါတယ်တန်ဋိဋ္ဌိကဂုဏ်တော်ကြတော့9ပါးအဂါလိကဂုဏ်တော်ကြတော့4ပါးအောက်ကဂုဏ်တော်တွေကြတော့9ပါးအေဟိပတိကဩပနေယိကပစ္စတံဝိရိတဘောဝိညုဟိအဲ့ဒီဂုဏ်တော်တွေကြတော့9ပါး အဲ့ဒါလေးနားလေသဘောပေါက်ပြီဆိုရင်တော့ပိုးပြီးတရားတော်ပေါ်မှာကြည်ညိုမှုယုံကြည်မှုကိုးစားမှုအားထားမှုပိုးလာတာပေါ့မဟုတ်ဘူးလားဒီတော့အခုဘုန်းကြီးပြောနေတာသတ္တာဝိရိယသတိတမာတိပညာမှာပညာကိုနည်းနည်းလေးချဲ့ပြောမိတယ် မဟုတ်ဘူးလားနာတော့လဲသလားသဘောတော့ပေါက်သလားမှတ်ကောမှတ်မိလားသိကြလားအမှန်တော့ဒီနေ့ပြောရမှာတတိကိုပြောရမှာဟိုအရင်တစ်ပတ်ကဝီရိယပြောခဲ့တယ်မဟုတ်လားဝီရိယတော်လောက်သွားပြီဒီနေ့တတိပြောရမှာတတိပြောဖို့ရာအတွက်အခြေခံပြန်ပြီးတော့ခြီလိုက်တာမေ့မသွားအောင်လို့ အဲအခြေခံခြီးတာနဲ့ပဲပြီးသွားပြီတရားတော်ပဲဟုတ်ဘူးလားတတိယနောက်ခါကျမှဆက်ပြန်ကြရမယ်၊နှက်ပြန်ကြမှဆက်ပြန်ကြရမယ်လို့တော့ပြောလို့မရဘူး။နှက်ပြန်ကြတော့ဥပုံနေမဟုတ်လား။ဥပုံနေဆိုတော့တခြားတရားဟောရမှာ။ဘာတရားတော့ဟမ်ဘုရားဘာသာအခြေခံတရားဟုတ်ကဲ့လား။ အဲ့ဒါဒီနေ့ဒီလောက်နဲ့တော့တော်ကြကြတော့မမှတ်မိပဲနေလိုက်မိတ်ကုန်လိုက်အဲ့ဒါတတ္ထာဝိရိယသတိသမာဓိပညာအိန္ဒြေ၅ပါးဘူ၅ပါးမိမိတဏ္ဍမှာထက်တာအားကောင်းပြီဆိုလို့ရှိရင်တော့တရားတိုးတက်လို့မလို့လောကုတ္တရာတရား၉ပါးကိုရဖို့ရနိစ္စပြီတဲ့ဒါကြောင့်လောကုတ္တရာတရား၉ပါးအောင်ကြိုးကြိုးစားစား အသေးစိတ်အမူအရာတွေကိုကြာကြာနာနာအလေးထားပြီးတော့ဖြည်းဖြည်းကလေးစိတ်စိတ်ကလေးနဲ့အခန်းအဆောင်မှာပါမလွတ်ရအောင်တချို့ကအခန်းအဆောင်ကြတဲ့လွတ်တာကိုနဲတချို့ဘာကိုမပါတော့ဘူးကိုယ်ခန်းရောက်တဲ့အခါကျရှုမှတ်မှုကိုဘာမှမပါတော့ဘူးရက်ထဲလိုဖြစ်သွားတယ်အဲ့လိုကတော့တရားမရဘူး။ဘာကြောင့်လဲဆိုတော့ရှုမှတ်မှုတွေကြားပြတ်ခါပြတ်နေတော့တမာရီကလည်းကြားပြတ်ခါပြတ်နေ။တမာရီ ခါပြတ်နေပြီဆိုလို့ရှင်တရားကမရဘူးအဲ့ဒါကြောင့်ရှုမှတ်မှုဆက်ဆက်ဖို့လိုတယ်ဆိုတာအဲ့ဒါပြောတာ ကိုယ်အခန်းထဲမှာလည်းရှုမှတ်ရမယ်ရေချိုးကန်နဲ့လည်းရှုမှတ်ရမယ်ဝတ်လျှော်တော့လည်းရှုမှတ်ရမယ်အခန်းထဲကိုကိုယ်ဆောင်မှာဟိုနာဒီနာသွားတဲ့အခါလည်းပဲအ ਨੇ ဆုံးဘယ်လှမ်းနေညာလှမ်းနေတော့မလွတ်အောင်ရှုမှတ်ရတယ်အဲ့ဒီနည်းအပြင်ဆက်ဆက်မိသွားစေရတယ်အဲ့လိုမှရတယ်အဲ့ဒါလိုဆက်ဆက်မိအောင်ရှုမှတ်ပွားများကြိုးစားအထောက်နိုင်ကြခြင်းအပြင်မိမိတို့အလိုရှိရတဲ့လောကုတ္တရာတရား၉ပါးကို လင်းမြန်စွာမျက်မှောက်ပြု၍ရနိုင်ရောက်နိုင်ကြပါစေ။